ရှမဿဲခရစ်ဝင်ခန်းကြီး26အငယ်1မှ5ထိုဒေသနာတော်ရှိသမျှတို့ကိုယေရှုသည် အကုန်အစင်ဟောတော်မူပြီးလျှင်၊တပည့်တော်တို့အားနှစ်ရက်လွန်မှပသခါပွဲနေ့ရောက်မည်ကိုသင်တို့သိကြ၏။ထိုအခါလူသားကိုလက်ဝါးကပ်တိုင်မှာရိုက်သတ်စေခြင်းငှါအပ်နှံကြလိမ့်မည်ဟု မိန့်တော်မူ၏။ထိုအခါယဇ်ပုရောဟိတ်အကြီး၊ကျမ်းပြုဆရာတို့နှင့် လူတို့တွင် အကြီးအကဲဖြစ်သော သူတို့သည်ကယာဖအမည်ရှိသောယဇ်ပုရောဟိတ်မင်း၏အိမ်ဦး၌စည်းဝေးကြပြီးလျှင်၊ယေရှုကိုပရိယာယ်အားဖြင့်ဘမ်းဆီး၍သတ်အံ့သောငှါတိုင်ပင်ကြ၏။သို့သော်လည်းလူများတို့သည်ရုန်းရင်းခတ်ဖြစ်မည်ကိုစိုးရိမ်၍ပွဲနေ့တွင် မပြုနှင့်ဦးဟု ပြောဆိုကြ၏။6 ဗေသနိရွာတွင် ရှိမုန်အမည်ရှိသော လူနူ၏အိမ်၌ယေရှုရှိတော်မူသည်ဖြစ်၍၊မိန်းမတယောက်သည်အဘိုးများစွာထိုက်သောဆီမွှေးကျောက်ဖြူခွက်တလုံးကို အထံတော်သို့ယူခဲ့၍၊စားပွဲနားမှာလျောင်းတော်မူသော ကိုယ်တော်၏ခေါင်းပေါ်၌သွန်းလောင်းလေ၏။တပည့်တော်တို့သည်မြင်လျှင်ဒေါသစိတ်ရှိသည်ဖြစ်၍အဘယ်ကြောင့်အကျိုးမဲ့ဆုံးစေသနည်း။ထိုဆီမွှေးကိုအဘိုးများစွာနှင့် ရောင်း၍ဆင်းရဲသောသူတို့အား ပေးစရာကောင်းသည်ဟုဆိုကြ၏။ယေရှုသည်သိတော်မူလျှင်၊ထိုမိန်းမကိုအဘယ်ကြောင့်နှောင့်ရှက်ကြသနည်း။သူသည်ငါ၌ကောင်းသောအမှုကိုပြုပြီ။ဆင်းရဲသောသူတို့သည်သင်တို့၌အစဉ်ရှိကြ၏။ငါမူကားသင်တို့၌အစဉ်ရှိသည်မဟုတ်။ဤဆီမွှေးကိုငါ့ကိုယ်အပေါ်၌သွန်းလောင်းသည်အမှာ၊ငါ့အလောင်းကိုသင်္ဂြိုဟ်မည်ဟု ပြင်ဆင်ခြင်းငှါပြုသတည်း။ငါအမှန်ဆိုသည်ကား၊ဧဝံဂေလိတရားကို မြေတပြင်လုံးတွင်ဟောသောအရပ်ရပ်တို့၌ဤမိန်းမကို အောက်မေ့စရာဘို့သူပြုသောဤအမှုကိုကြားပြောရကြလတံ့ဟုမိန့်တော်မူ၏။14ထိုအခါတပည့်တော်တကျိပ်နှစ်ပါးအဝင်ဖြစ်သောယုဒရှကာရုတ်သည်ယဇ်ပုရောဟိတ်အကြီးတို့ထံသို့သွား၍၊အကျွန်ုပ်သည်ယေရှုကို ကိုယ်တော်တို့လက်သို့အပ်လျှင်အဘယ်မျှလောက် ပေးပါမည်နည်းဟုလျှောက်သော်၊ထိုသူတို့ကငွေအကျပ်သုံးဆယ်ပေးမည်ဟုဝန်ခံကြ၏။ထိုအခါမှစ၍ကိုယ်တော်ကိုအပ်ခြင်းငှါအဆင်သင့်သောအချိန်ကာလကို ရှာကြံလျက်နေ၏။အဇုမပွဲပဌမနေ့၌တပည့်တော်တို့သည်အထံတော်သို့ချဉ်းကပ်၍၊ကိုယ်တော်သည်ပသခါပွဲကို စားတော်မူဘို့ရာအဘယ်အရပ်၌အကျွန်ုပ်တို့သည်ပြင်ဆင်စေခြင်းငှါအလိုရှိတော်မူသနည်းဟု မေးလျှောက်ကြသော် ကိုယ်တော်က၊မြို့တွင်ဤမည်သောသူ၏အိမ်သို့သွားကြ။ဆရာမှာလိုက်သည်ကား၊ငါ့အချိန်နီးပြီ။သင့်အိမ်၌ငါ့တပည့်တို့နှင့်တကွပသခါပွဲကိုငါခံမည်ဟု ထိုသူကိုပြောကြလော့ဟု မိန့်တော်မူ၏။တပည့်တော်တို့သည်စီရင်တော်မူသည်အတိုင်းပြု၍ပသခါပွဲကို ပြင်ဆင်ကြ၏။ညဦးယံအချိန်ရောက်မှ တပည့်တော်တကျိပ်နှစ်ပါးတို့နှင့်အတူစားပွဲ၌လျောင်းတော်မူ၏။စား၍နေကြစဉ်ကိုယ်တော်က၊ငါအမှန်ဆိုသည်ကား၊သင်တို့တွင်တစုံတယောက်သောသူသည်ငါ့ကိုအပ်နှံလိမ့်မည်ဟု မိန့်တော်မူလျှင်၊တပည့်တော်တို့သည် အလွန်ဝမ်းနည်း၍၊သခင်၊အကျွန်ုပ်လောဟုအသီးအသီးမေးလျှောက်ကြ၏။ကိုယ်တော်ကလည်း၊ငါနှင့်အတူပုန်ကန်တွင်လက်၌သောသူသည်ငါ့ကိုအပ်နှံလိမ့်မည် ကျမ်းစာလာသည်အတိုင်းလူသားသည်သွားရမည်။သို့သော်လည်းလူသားကိုအပ်နှံသောသူသည်အမင်္ဂလာရှိ၏။ထိုသူသည်ဘွားမြင်ခြင်းကို မခံရလျှင် အနေသာ၍ကောင်းသည်ဟုမိန့်တော်မူ၏။ကိုယ်တော်ကိုအပ်နှံမည့်သူယုဒရှကာရုတ်ကလည်း၊အရှင်ဘုရား၊အကျွန်ုပ်လောဟု မေးလျှောက်လျှင်၊သင်ဆိုသည်အတိုင်းမှန်သည်ဟု ပြန်ပြောတော်မူ၏။16 ထိုအခါစားလျက်နေကြစဉ်တွင်၊ယေရှုသည်မုန့်ကိုယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှ မုန့်ကိုဖဲ့၍၊ဤမုန့်ကားငါ၏ကိုယ်ဖြစ်၏။ယူ၍စားကြလော့ဟုမိန့်တော်မူလျက်တပည့်တော်တို့အားပေးတော်မူ၏။ခွက်ကိုလည်းယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှ သူတို့အားပေးတော်မူ၍၊သင်တို့ရှိသမျှသည်သောက်ကြလော့။ဤခွက်ကားပဋိညာဉ်တရားသစ်နှင့်ဆိုင်၍၊လူများတို့၏အပြစ်ကိုလွတ်စေခြင်းငှါသွန်းသောငါ၏အသွေးဖြစ်၏ ငါဆိုသည်ကား၊ဤစပျစ်ရည်မျိုးအသစ်ကိုငါ့ခမည်းတော်၏နိုင်ငံ၌သင်တို့နှင့်အတူငါမသောက်မှီနေ့တိုင်အောင်ယခုမှစ၍တဖန်ငါမသောက်ရဟုမိန့်တော်မူ၏။7ထိုနောက်သီချင်းဆိုကြပြီးမှသံလွင်တောင်သို့ထွက်သွားကြ၏။31ထိုအခါယေရှုကလည်း၊ကျမ်းစာလာသည်ကား၊သိုးထိန်းကိုငါရိုက်သတ်၍သိုးတို့သည်ကွဲလွင့်ရကြလိမ့်မည်ဟု ရေးထားသည်နှင့်အညီ၊ယနေ့ညဉ့်တွင်သင်တို့ရှိသမျှသည်ငါ့ကြောင့်စိတ်ပျက်ကြလိမ့်မည်။သို့သော်လည်းငါသည်ထမြောက်ပြီးမှသင်တို့ရှေ့ဂါလိလဲပြည်သို့သွားမည်ဟုမိန့်တော်မူသော်၊ပေတရုက၊ဤသူရှိသမျှတို့သည်ကိုယ်တော်ကြောင့်စိတ်ပျက်ကြသော်လည်းအကျွန်ုပ်သည်စိတ်အလျှင်းမပျက်ပါဟုလျှောက်လေ၏။ ယေရှုကလည်း၊ငါအမှန်ဆိုသည်ကား၊ယနေ့ညဉ့်တွင်ကြက်မတွန်မှီသင်သည်သုံးကြိမ်မြောက်အောင်ငါ့ကိုငြင်းပယ်လိမ့်မည်ဟုမိန့်တော်မူလျှင်၊ပေတရုက၊ကိုယ်တော်နှင့်တကွသေရသော်လည်းအကျွန်ုပ်သည်ကိုယ်တော်ကိုမငြင်းမပယ်ပါဟုလျှောက်ပြန်၏။တပည့်တော်အပေါင်းတို့သည်လည်းထိုနည်းတူလျှောက်ကြ၏။ထိုအခါယေရှုသည်သူတို့နှင့်အတူဂေသရှေမန်အရပ်သို့ရောက်တော်မူလျှင် ငါသည်ထိုအရပ်သို့သွား၍ဆုတောင်းစဉ်တွင်ဤအရပ်၌ထိုင်နေကြလော့ဟုတပည့်တော်တို့အားမိန့်တော်မူပြီးမှ၊ပေတရုနှင့်ဇေဗေဒဲ၏သားနှစ်ယောက်တို့ကို ခေါ်သွား၍နှလုံးမသာစိတ်ပူပန်ခြင်းသို့ရောက်တော်မူ၏။ထိုအခါယေရှုက၊ငါသည်သေလောက်အောင်စိတ်နှလုံးအလွန်ညှိုးငယ်ခြင်းရှိ၏။ဤအရပ်၌ငါနှင့်အတူစောင့်၍နေကြလော့ဟုတပည့်တော်သုံးယောက်တို့အားမိန့်တော်မူ၍၊ထိုမှအနည်းငယ်လွန်ပြန်လျှင် ပြပ်ဝပ်၍အကျွန်ုပ်အဘ၊ဤခွက်သည်အကျွန်ုပ်ကိုလွန်သွားနိုင်လျှင်လွန်သွားပါစေသော။သို့သော်လည်းအကျွန်ုပ်အလိုရှိသည်အတိုင်းမဖြစ်ပါစေနှင့်။ကိုယ်တော်အလိုရှိသည်အတိုင်းဖြစ်ပါစေသောဟု ဆုတောင်းတော်မူ၏။တပည့်တော်တို့ရှိရာသို့ပြန်၍သူတို့သည်အိပ်ပျော်လျက်နေကြသည်ကို တွေ့တော်မူလျှင်၊သင်တို့သည်တနာရီခန့်မျှငါနှင့်အတူစောင့်၍နေခြင်းငှါဤသို့မစွမ်းနိုင်သလော။စုံစမ်းနှောင့်ရှက်ခြင်းနှင့် ကင်းလွတ်မည်အကြောင်းဆုတောင်းလျက်စောင့်နေကြလော့။စိတ်ဝိညာဉ်ကားစေတနာရှိငြားသော်လည်း၊ကိုယ်မူကားအားနည်းသည်ဟု ပေတရုအားမိန့်တော်မူပြီးမှ၊တဖန်သွား၍၊အကျွန်ုပ်အဘ၊ဤခွက်ကိုအကျွန်ုပ်မသောက်ဘဲလွန်၍မသွားရလျှင်၊ကိုယ်တော်အလိုရှိသည်အတိုင်းဖြစ်ပါစေသောဟုဆုတောင်းပြန်၏။ထိုနောက်တပည့်တော်တို့ရှိရာသို့လာ၍သူတို့သည်မျက်စိလေးလန်သဖြင့်တဖန်အိပ်ပျော်လျက် နေကြသည်ကို တွေ့တော်မူလျှင် သူတို့ကိုထားခဲ့၍တဖန်သွားပြီးလျှင်၊ရှေ့မြွက်ဆိုသည်နည်းတူ၊သုံးကြိမ်မြောက်အောင်ဆုတောင်းတော်မူ၏။ထိုနောက်တပည့်တော်တို့ရှိရာသို့ပြန်လာလျှင်၊ယခုအိပ်ပျော်၍ငြိမ်ဝပ်စွာနေကြလော့။လူသားကိုဆိုးသောသူတို့လက်သို့အပ်နှံရသောအချိန်ရောက်လာပြီ။ထကြ။ငါတို့သွားကြကုန်အံ့။ငါ့ကိုအပ်နှံသောသူသည်ရောက်လာပြီဟု မိန့်တော်မူ၏။46 ထိုသို့မိန့်တော်မူစဉ်တွင်ပင်၊တပည့်တော်တကျိပ်နှစ်ပါးအဝင်ဖြစ်သောယုဒရှကာရုတ်လာ၏။ယဇ်ပုရောဟိတ်အကြီးတို့နှင့် လူတို့တွင်အကြီးအကဲဖြစ်သော သူများစေလွှတ်သောလူအစုအဝေးအပေါင်းတို့သည်ထားနှင့်တုတ်များကိုကိုင်လျက်ပါကြ၏။ကိုယ်တော်ကိုအပ်နှံသောသူက၊ငါနမ်းသောသူသည်ယေရှုပင်ဖြစ်၏။သူ့ကိုဘမ်းကြဟုထိုသူတို့အားအမှတ်ပေးခဲ့သည်အတိုင်း၊ကိုယ်တော်ရင်းသို့ချက်ခြင်းချဉ်းကပ်၍၊အရှင်ဘုရား မင်္ဂလာရှိပါစေသောဟုဆိုလျက်နမ်းလေ၏။ယေရှုကလည်း၊အဆွေ၊အဘယ်အခင်းရှိ၍လာသနည်းဟုမေးတော်မူပြီးမှ၊ထိုသူများတို့သည်လာ၍ကိုယ်တော်ကိုဆွဲကိုင်ဘမ်းဆီးကြ၏။ထိုအခါယေရှုနှင့်ပါသောသူတယောက်သည်လက်ကိုဆန့်၍ထားကိုဆွဲထုတ်ပြီးလျှင်၊ယဇ်ပုရောဟိတ်မင်း၏ကျွန်တယောက်ကိုခုတ်သဖြင့်နားရွက်ပြတ်လေ၏။ယေရှုကလည်း၊သင့်ထားကိုသူ့နေရာ၌ပြန်ထားလော့ ထားကိုကိုင်သောသူရှိသမျှတို့သည်ထားဖြင့်ဆုံးခြင်းသို့ရောက်ကြလိမ့်မည်။ယခုပင်ငါ့အဘကိုငါတောင်းနိုင်သည်ကို၎င်း၊တောင်းလျှင်ကောင်းကင်တမန်တဆယ်နှစ်တပ်မကငါ့ထံသို့စေလွှတ်တော်မူမည်ကို၎င်းသင်သည်မထင်သလော။သို့ဖြစ်လျှင်ဤသို့သော အမှုအရာတို့သည် ဖြစ်ရမည်ဟူသောကျမ်းစာချက်သည်အဘယ်သို့ပြည့်စုံအံ့နည်းဟုမိန့်တော်မူ၏။ထိုအခါယေရှုက သင်တို့သည်ထားပြကိုဘမ်းသကဲ့သို့ငါ့ကိုဘမ်းအံ့သောငှါထားနှင့်တုတ်များကို လက်စွဲလျက် လာကြသည်တကား။ငါသည်ဗိမာန်တော်၌နေ့တိုင်းဆုံးမဩဝါဒပေးလျက်၊သင်တို့အလယ်၌ထိုင်နေစဉ်အခါ၊သင်တို့သည်ငါ့ကိုမဘမ်းဆီးကြ။ထိုအကြောင်းအရာမူကား၊အနာဂတ္တိကျမ်းစာပြည့်စုံမည်အကြောင်းတည်းဟုလူအစုအဝေးတို့ကို မိန့်တော်မူ၏။ထိုအခါတပည့်တော်အပေါင်းတို့သည်ကိုယ်တော်ကိုစွန့်ပစ်၍ပြေးကြ၏။ ကိုယ်တော်ကိုဘမ်းဆီးသောသူတို့သည်ကျမ်းပြုဆရာ၊လူအကြီးအကဲများ၊စည်းဝေးရာယဇ်ပုရောဟိတ်မင်းကယာဖထံသို့ဆောင်သွားကြ၏။ပေတရုသည်လည်းယဇ်ပုရောဟိတ်မင်း၏အိမ်ဦးတိုင်အောင်ကိုယ်တော်နှင့်ဝေးစွာလိုက်၍အတွင်းသို့ဝင်ပြီးလျှင်၊ထိုအမှု၏အဆုံးကိုသိမြင်ခြင်းငှါမင်းလုလင်တို့နှင့်အတူထိုင်နေ၏။ယဇ်ပုရောဟိတ်အကြီးတို့နှင့် လူအကြီးအကဲ လွှတ်အရာရှိအပေါင်းတို့သည်ယေရှုကိုသတ်ရမည်အကြောင်းမမှန်သောသက်သေကိုရှာသော်လည်းမတွေ့ကြ။မမှန်သောသက်သေအခံအများလာသော်လည်းသက်သေကိုမတွေ့ကြ။နောက်ဆုံး၌မမှန်သောသက်သေခံ နှစ်ယောက်တို့သည် လာ၍၊ဤသူက၊ငါသည်ဘုရားသခင်၏ဗိမာန်တော်ကို ဖြိုဖျက်၍သုံးရက်အတွင်းတွင်တည်ဆောက်နိုင်သည်ဟုပြောပါသည်ဟုသက်သေခံကြ၏။ယဇ်ပုရောဟိတ်မင်းသည်ထ၍၊သင်သည်တခွန်းမျှပြန်၍မပြောသလော ။ဤသူတို့သည်အဘယ်သို့သက်သေခံသနည်းဟုဆိုလျှင်၊ယေရှုသည် တိတ်ဆိတ်စွာ နေတော်မူ၏။ယဇ်ပုရောဟိတ်မင်းကလည်း၊သင်သည်ခရစ်တော်တည်းဟူသောဘုရားသခင်၏သားတော်မှန်သည်မမှန်သည်ကိုငါတို့အားပြောစေခြင်းငှါအသက်ရှင်တော်မူသောဘုရားသခင်ကိုငါတိုင်တည်၍သင့်ကိုကျိန်ဆိုစေ၏ဟုဆိုလျှင်၊ယေရှုက၊သင်ဆိုသည်အတိုင်းမှန်၏။ထိုမျှမကငါဆိုသည်ကား၊နောင်ကာလ၌လူသားသည်တန်ခိုးတော်၏လက်ျာဘက်၌ ထိုင်လျက်မိုဃ်းတိမ်ကိုစီး၍ကြွလာသည်ကိုသင်တို့မြင်ရကြလတံ့ဟုမိန့်တော်မူ၏။ထိုအခါယဇ်ပုရောဟိတ်မင်းသည်မိမိအဝတ်ကိုဆုတ်လျက်၊ဤသူသည်ဘုရားကိုလွန်ကျူး၍ပြောပြီ။အဘယ်သက်သေလိုသေးသနည်း။ဘုရားကိုလွန်ကျူး၍ပြောသောစကားကိုယခုပင်သင်တို့ကြားရပြီ။အဘယ်သို့ထင်မှတ်ကြသနည်းဟုမေးမြန်းလျှင်၊ ။ထိုသူတို့က၊ဤသူသည်အသေခံထိုက်ပေ၏ဟု ပြန်၍စီရင်ကြ၏။ထိုအခါမျက်နှာတော်ကိုတံတွေးနှင့်ထွေးကြ၏။လက်သီးနှင့်ထိုးကြ၏။အချို့တို့သည်လည်းပါးတော်ကိုလက်နှင့်ပုတ်၍၊အချင်းခရစ်တော်၊ကိုယ်တော်ကိုအဘယ်သူပုတ်သည်ကိုပရောဖက်ပြု၍ဟောတော်မူပါဟု ဆိုကြ၏။ပေတရုသည်ပြင်မှာအိမ်ဦး၌ထိုင်နေစဉ်၊အစေအပါးမိန်းမတယောက်သည် သူရှိရာသို့လာ၍၊သင်သည်ဂါလိလဲလူ ယေရှုနှင့်ပေါင်းဘော်သောသူဖြစ်သည်ဟုဆိုလျှင်၊ပေတရုက၊သင်ပြောသောအရာကိုငါမသိဟုလူအပေါင်းတို့ရှေ့၌ငြင်းခုံလေ၏။ထိုနောက်ပေတရုသည်အိမ်ဦးရှေ့သို့ထွက်ပြီးမှ၊အခြားသောမိန်းမသည်သူ့ကိုမြင်၍ထိုအရပ်၌ရှိသောသူတို့အား၊ဤသူလည်းနာဇရက်မြို့သားယေရှုနှင့်ပေါင်းဘော်သောသူဖြစ်သည်ဟုဆိုလျှင်၊ပေတရုက၊ထိုသူကိုငါမသိဟုကျိန်ဆိုလျက်တဖန်ငြင်းခုံပြန်၏။ထိုနောက်များမကြာ ထိုအရပ်၌ရပ်နေသောသူတို့သည် ပေတရုအနီးသို့လာ၍၊အကယ်စင်စစ်သင်သည်လည်းထိုသူတို့အဝင်ဖြစ်၏။သင့်စကားသည်သင့်အကြောင်းကိုထင်ရှားစေ၏ဟု ဆိုကြလျှင်၊ပေတရုက၊ထိုသူကိုငါမသိဟုဓိဋ္ဌာန်ပြု၍ကျိန်ဆို၏။ထိုခဏခြင်းတွင် ကြက်တွန်လေ၏။ယေရှုက၊ကြက်မတွန်မှီသင်သည်သုံးကြိမ်မြောက်အောင်ငါ့ကိုငြင်းပယ်လိမ့်မည်ဟု မိန့်တော်မူသောစကားကို ပေတရုသည်သတိရသဖြင့် 病毒处于病毒无距离。